သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလဆန်း3ရက်2022ခုနှစ်အလ4ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်တော်ဖေးမလုံးချင်သူ ေမိယကုမာရအကြောင်းအပိုင်းနှစ်တရားဒေသနာတော်ကိုယ်တိုင်ပရင်ဘဝမှာတိုင်းပြည်အုပ်ချုပ်အနှစ်20မင်းလုပ်ခဲ့တဲ့ မကောင်းမှုအကုသိုလ်တွေရဲ့အကျိုးကိုနှစ်ပေါင်း8000အရဲမှာခံစားခဲ့ရတဲ့အတိတ်ကိုတေမိယကုမာရမင်းသားဟာပြန်လိတတိယနေတာဖြစ်တယ်။ဒါကြောင့်မို့ဘယင်မဖြစ်ဖို့အတွက်ဘယင်မလို့ရအောင်ကြံဆောင်တဲ့နေအဖြစ် ဆွမ်းအားနာမကြမတန်ဆွမ်းတဲ့လူအလားပြုကျင့်နေထိုင်ခဲ့တာနှစ်ပေါင်း16နှစ်ထီအောင်ပဲကြာညောင်းလာခဲ့တယ်ပုံပန်းတနာအရာရှောရင်အလက္ခဏာကောင်းမွန်ရဲ့တန်းနဲ့ဆွမ်းအားနာမကြအနေထားမျိုးဖြစ်နေတာကို နားမလည်နိုင်ပဲရှိလို့မယုံကြည်နိုင်လဲလို့တနေ့သားရွယ်ကနေစပြီးတော့အကြီးအကျယ်စံသက်ဆစ်ဆေးခဲ့တာစံသက်မှုပေါင်းအကြီးအကျယ်16မျိုး16မျိုးနဲ့စံသက်ပြီးတော့အသေးဖွဲစံသက်မှုတွေကတော့မြောက်များစွာ16နှစ်အတွင်းမှာကြုံခဲ့ရတယ် 16နှစ်လုံးလုံးတည်ငြိမ်ခိုင်မာတဲ့စိတ်ဓာတ်နဲ့သူ့ရဲ့သဘာဝတယုတ်မှန်ကိုမဖော်ထုတ်ခဲ့ဘူးဆောနာမကြရအောင်ပြီးပြီးပြင်းပြင်းတယုတ်ဆောင်ခဲ့သူကတော့တေမိယကုမာရလို့ခေါ်တယ်ဖះလောက်မင်းသားပဲဖြစ်တယ်ပေါ့တနည်းလည်းမဟုတ်နှစ်နှစ်လည်းမဟုတ်16နှစ်လုံးလုံး တရုပ်ဆောင်နိုင်တယ်ဆိုတာလွယ်ကူတဲ့အလုပ်တော့မဟုတ်ဘူး16နှစ်တိအောင်စမ်းသပ်မှုမျိုးမျိုးတွေနဲ့သူ့ရဲ့ပင်ကိုယ်သဘာဝပေါ်လွင်အောင်ကြိုးစားအထောက်တော်လည်းပဲဘယ်လိုမှစမ်းသပ်လို့မရအောင်သူဟာဟန်ဆောင်ကောင်းခဲ့တယ်ပေါ့အဲ့ဒီအချိန်မှာသူ့ရဲ့ဖခင်တော်ဖြစ်တဲ့ ကာသီဘုရင်ကြီးဟာဘယ်လိုစမ်းသပ်လို့မှတဘာဝတည်းပေါ်မဖော်ထုတ်နိုင်သည့်အတွက်ကြောင့်စိတ်ပြက်လက်ပြက်ဖြစ်ပြီးမွေးဖွားစဉ်ကလက္ခဏာဖတ်ခဲ့တဲ့ဖြစ်မနာတွေကိုနန်းတော်ကိုဆင့်ခေါ်လိုက်တယ်ဆင့်ခေါ်ပြီးတဲ့အခါမင်းတို့ဟာမွေးတော့ကတော့ ဒီမင်းသားလေးကဘုံတကုန်းနဲ့ပြည့်စုံတဲ့မင်းသားဖြစ်မယ်။ဘာအနေမှမကြုံဘူးနဲ့ဆိုပြီးငါ့ကိုပြောခဲ့ကြတယ်။အခုသူဟာစွန့်နေတဲ့ပုဂ္ဂိုလ်နားမကြားတဲ့ပုဂ္ဂိုလ်စကားမပြောရတဲ့ပုဂ္ဂိုလ်ဖြစ်နေတယ်။မင်းတို့ရဲ့ထွက်ဆိုချက်တွေပြောဆိုချက်တွေဟောပြောချက်တွေနဲ့လုံးဝမကိုင်းညီတော့ဘူးလို့ ပြမနာတွေကိုကျိမ်းပေါင်းပြစ်တင်ပြောဆိုတဲ့အခါမှာပြမနာဆိုတာဒီလူတွေကလှဲ့တာရှင်မင်းကိုလှဲ့တဲ့အနေနဲ့ရှင်မင်းကြီးကျွန်တော်မျိုးတို့ပြမနာလူမျိုးတွေဆိုတာမသိတာမမြင်တာမရှိပါဘူးဒါပေမဲ့လို့ရှင်မင်းကြီးကဆူတောင်းပြီးတော့ရယူရတဲ့ဒီသားကလေးကို တကယ်ကိုအယုတ်တမကာလကံဒီသူရုပ်ပါလို့ကျွန်တော်တို့ကပြောဆိုခဲ့မယ်ဆိုရင်ရှင်မင်းကြီးကစိတ်ချမ်းသာမှာမဟုတ်ဘူးဒါကြောင့်မို့ရှင်မင်းကြီးစိတ်ချမ်းသာပါစေတော့ဆိုပြီးတော့ဘုန်းတော်ကြီးတဲ့သားပါလို့ပြောဆိုခဲ့ကြတာဖြစ်ပါတယ်လိမ့်လိုက်ကြပြန်တာပေါ့နော် ရှင်မင်းကြီးစိတ်နှလုံးမချမ်းမသာဖြစ်မှာဆိုလို့မပြောခဲ့တာပါလို့ဆိုဒီညကဒါဖြင့်အခုဘာလောက်ကြမလဲဆိုတော့ရှင်မင်းကြီးတဲ့ဖြီမင်းသားကိုနန်းတော်မှာကြာကြာထားမယ်ဆိုရင်အန္တရာယ်၃မျိုးဖြစ်ဖို့ရအင်းလေဟို16နှစ်တုန်းကတော့ဘာအန္တရာယ်မှမဖြစ်ပဲနဲ့အခု16နှစ်လွန်လာတဲ့အခါသူ့ထားရင် အန္တရာယ်ဖြစ်လိုက်မယ်ဆိုတာယုတ်တိမရှိဘူးပေါ့နော်မွေးလာလို့16နှစ်ထိအောင်နေခဲ့ပြီဘာအန္တရာယ်မှမရှိခဲ့ဘူးအဲ့ဒါအခုသူတို့ကချင်းချောက်တာပေါ့သဘောကတော့ဖိအင်းကြီးကြောက်အောင်ပြောတဲ့သဘောအနေသုံးမျိုးမြင်တယ်နန်းတော်မှာဆက်နေမယ်ဆိုရင်ရှင်မင်းကြီးရဲ့အသက်အနေရလည်းဖြစ်နိုင်တယ်ထိနန်းစည်းစိမ်ရဲ့အနေရလည်းဖြစ်နိုင်တယ် ဆိုလိုတာကဘယင်ကအသက်တရားမှာဆိုတာလဲကြောက်တယ်ယာရုအာနာကြသွားမှဆိုတာလဲကြောက်တယ်နောက်တစ်ခုကမိဖုရားကြီးမှလည်းအနေဖြစ်နိုင်တယ်ပေါ့ထိအနေသုံးမျိုးမြင်တယ်ပေါ့ရှင်မင်းကြီးရဲ့အသက်အနေမေဇုရာဇာထိပြုဆိုတာဘယင်ရဲ့အထိတ်မှန်ကိုဒါကြောင့်မို့ ထိပြူလက်လွတ်ဆုံးရှုံးမဲ့အန္တရာယ်မိဖုရားကြီးရဲ့အသက်အန္တရာယ်ဒီသုံးမျိုးတစ်ခု ဖြစ်လာနိုင်တယ်လို့ဒါကြောင့်ရှင်မင်းကြီးအချိန်မဆွဲပါနဲ့တော့ဒီမင်းသားကိုဒီမင်းသားဟာအယုဒ္ဓမကောင်ဖြစ်နေသည့်အတွက်ကြောင့်မင်္ဂလာမရှိတဲ့မြင်ထားနဲ့ မလင်းမင်္ဂလာမရှိတဲ့မြင်းတွေကိုကပြီးနောက်တကားကနေထုတ်လို့သုတ်တန်ထဲမှာလေးဘက်ချတွင်းကြီးတူးပြီးတော့အဲ့ဒီထဲမှာမြုပ်သက်ဖို့လိုပါတယ်လို့ဖြစ်မနာတွေကအဲ့လိုပြောကြတာပြောတဲ့အခါကျတော့ဘီရင်ကလည်းသူ့အန္တရာယ်ကြုံနေမြင်တယ်လို့ဆိုတဲ့အခါကြောက်တယ် ဒါတွေကကနေခေတ်မှာလည်းပဲဒီတိုင်းပဲလေပေရင်ဆရာတွေဟောရင်လူတွေကြောက်တယ်လေဟုတ်တာမဟုတ်တာသာထားဘာဖြစ်တယ်ညာဖြစ်တယ်ဆိုရင်လူစိတ်ထဲမှာကြောက်စိတ်တွေဝင်တယ်ဒါအစွဲလန်းတစ်ခုဖြစ်သွားပေကြီးကလည်းကြောက်လိုက်တော့သူတို့ပြောတဲ့အတိုင်းလုပ်မယ်လို့ဝန်ခံလိုက်တယ်ပြမနာတွေလည်းနန်းတော်ကဆင်းသွားရော ဒီတရင်ကတဏန်းတွင်လုံးပြတ်နှံ့သွားတယ်ဆောအနာမကြဖြစ်နေတဲ့တေမယကုမာရမင်းသားလက်ဖြင့်ငါကြရင်တော့မျိုးကထုတ်ပြီးတော့သုတ်တန်ထဲမှာ မြုပ်တော့မယ်ဆိုတဲ့တရင်ကတမျိုးလုံးတမဟုတ်တွင်းမှာပြတ်နှံ့သွားတယ်တော့မိဖုရားကြီးကကြားတော့ချက်ချင်းပဲဖေးရဲ့နန်းတော်ဆောင်ဘက်ကိုအပြေးလွှားရောက်လာပြီးတော့ဖေးကြီးကိုတွေ့ပြီး ရှင်မင်းကြီးဟာတဲ့ကျွန်ုပ်ကိုဆုချမယ်လို့ပြောခဲ့ဘူးပါတယ်တဲ့ဒီမင်းသားလေးမွေးဖွားတဲ့အချိန်တုန်းကမိဖုရားလိုချင်တာတောင်းလို့ဆိုပြီးတော့ပြောခဲ့တာအဲ့တုန်းကကောင်းပါပြီတနေ့တစ်ချိန်ကျတောင်းပါမယ်ဆိုပြီးတော့ဝန်ခံတာရှိတယ်ပေါ့အဲ့ဒါကြောင့်ဒီနေ့သူ့ကိုဆုပေးပါလို့ သူလည်းယူထားတာဖြစ်လို့အဲ့ဒီစုကိုဒီနေ့ပေးပါလို့ဆိုပြီးဘုရားချက်တောင်းတောင်းတော့ကဲကောင်းပြီလေယူပါဆိုတော့တခြားစုမဟုတ်ပါဘူးတဲ့ကျွန်တော်ရဲ့သားတော်တေမိယကုမာရကိုမင်းဖြစ်အနှင်းမှာအော် ရင်တင်မြောက်ပေးပါအဲ့ဒီစုကိုတောင်းလိုက်တယ်ဟာဒါတော့မဖြစ်နိုင်ဘူးပြပြာတင့်ရဲ့သားကတကယ်အယုတ်တဘာကောင်ဖြစ်နေတယ်ဆွမ်းကနားမကြမင်္ဂလာမရှိတဲ့သားဖြစ်လို့ဒီစုတော့ငါပေးဖို့မဖြစ်နိုင်ဘူးဒါပြင်အရှင်မင်းကြီးတစ်သလုံးမပေးဘူးဆိုရင်ခုနှစ်နှစ်တော့ပေးပါ အဲခုနှစ်နှစ်လည်းမဖြစ်နိုင်ခုနှစ်နှစ်မဖြစ်နိုင်6နှစ်ပေးပါ6နှစ်လည်းမဖြစ်နိုင်အဲ့လိုတဖြည်းဖြည်းလျှော့သွား9နှစ်4နှစ်3နှစ်2နှစ်1နှစ်ပေးပါပြင်းကြီးညင်းတယ်အဲ့လိုတစ်နှစ်တောင်မပေးနိုင်ဘူးဆိုလို့ရှိရင်ခုနှစ်လတော့ပေးပါ အဲဒါလည်းမဖြစ်နိုင်ဘူးခုနလမပေးနိုင်လို့ရှိရင်6လပေးပါဆိုတဖြည်းဖြည်းရှော့ရှော့ရှော့ရှော့ပြီးတောင်းသွားတာနောက်ဆုံးကြတော့ခုနှစ်ရက်တော့ပေးပါဆိုတာနဲ့ဈေးတဲ့သွားတယ်ပေါ့နော်ဘီအင်းကြီးကအဲ့ဒီကြတော့လိုက်လျောလိုက်တယ်ခုနှစ်ရက်ဆိုတာတော့ပေးမယ်ဒါနဲ့မိဖုရားကြီးကအားခြင်းမဲ့စီစဉ်တယ် ပင်မြောက်တန်းစာတွေသူ့သားကိုဆင်မြင်ပြီးတော့ပင်မြောက်တန်းစာတွေဝဆာတန်းစာတွေအလှပဆင်ရင်ပြီးတော့ပင်းနေဆောင်းတဲ့ထီပြူသားတော်ကိုစင်မတင်ထီပြူအုပ်ပြီးတော့တမျိုးလုံးနန်းတက်တဲ့အကြောင်းနန်းတက်တဲ့အခမ်းအနားတစ်ခုကျင်းပပြီးတမျိုးလုံးလှည့်ပြီးတော့ကျင်းကြတယ် ဒီနေ့ကနေစပြီးတော့ဒေမိယကုမာရမင်းသားရဲ့အမိတ်တော်ဆိုပြီးတော့ဒီတိုင်းပြည်မှာအုပ်ချုပ်တဲ့မင်းဟာဒေမိယကုမာရမင်းမဲ့ဖြစ်တဲ့ဆိုပြီးအဲ့လိုတစ်မျိုးလုံးလှည့်ပြီးတော့ကြောညာမြို့ပတ်ပြီးတော့ကြောညာလာပြီးတော့နန်းတော်ပြန်ရောက်တဲ့အခါကျတော့ဒီသားကလေးကိုကျက်သေးရှိတဲ့အိယာပေါ်မှာ တိတ်ထားပြီးဒီချိန်တိအောင်သူကမလှုပ်ရှားဘူးနော်ချီလာချီတဲ့အတိုင်းနေတယ်ချထားချထားတဲ့အတိုင်းနေတယ်သူ့ရဲ့ပင်ကိုတယုတ်တကံမသိနိုင်ဘူးပေါ့ရုပ်ကလေးကတဏှာကမအရွယ်ကလည်းပဲ16နှစ်အရွယ်လူခန္ဓာကိုယ်ကလည်းတောင်းတောင်းတင်းတင်းဖြစ်ပေမဲ့လို့မလှုပ်မရှားဒီလိုနေသည့်အတွက်ကြောင့် သူဟာမတန်ဆွမ်းနာမကြစကားမပြောနိုင်တဲ့အာအလိုပဲအဲ့လိုနေတော့မိဖုရားကြီးဟာသားကလေးကိုဘရင်နန်းဆောင်မှာထားပြီးတညလုံးသားကလေးရဲ့နန်းမှာအိယာဘေးကနေပြီးတော့တေမိယကုမာရကိုနားချတယ် သူ့သားလေးသူပြောရင်ရမယ်လို့စိတ်ထဲမှာရှိတော့တညအလုံးသူကတောင်းတယ်တောင်းဆိုတယ်သူ့သားလေးကိုငါသားမင်းကိုအကြောင်းပြုပြီးငါဟာ16နှစ်လုံးလုံးအေးအေးပြက်တဲ့ညတွေများလာပါပြီအေးအေးပြက်ခရတယ်ကိုရတဲ့မျက်ရည်တွေကလည်းမျက်လုံးတော်မှဖူးရောက်နေပါပြီငါရဲ့စိတ်သောကကြောင့်တရက်မှမအေးနိုင်ပဲနဲ့ 16နှစ်လုံးလုံးသောကဖြစ်စည်းတဲ့နှလုံးသားဟာကွဲမတတ်ခံစားနေရပါလေဘယ်တော့ဟာငါသားရဲ့မတန်ဆွမ်းတာဆိုတာမဟုတ်ဘူးဆိုတာဘယ်တော့ယုံကြည်ပြီးသားငါသားစကားမပြောတတ်ဘူးဆိုတာလည်းမဟုတ်ဘူးနားမကြားဘူးဆိုတာလည်းမဟုတ်ဘူးဒါရီဟာဟန်ဆောင်နေတာသာ ဖြစ်တယ်လို့ငါယုံကြည်တယ်ဒါကြောင့်မို့ ငါကိုကိုယ်ကိုရမဲ့အောင်မလုပ်ပါနဲ့အမျိုးမျိုးကပ်ပြီးတော့တောင်းဆိုတယ်နာနာကပ်ပြီးတော့ပြောအနောက်ရက်လဲအဲ့လိုပြောနောက်ရက်လဲငါးရက်တိတိတာလီနာကပ်ပြီးတော့အမျိုးမျိုးတောင်းဆိုတယ်ငါသားမလုပ်ပါနဲ့အဲ့ဒီတိုင်းမင်းရဲ့ပဲဂရီတယုတ်ကိုပြောပါလို့ ဆိုတော့လည်းပဲ9ရက်မြောက်6ရက်မြောက်ထိအောင်ပိပိယကြီးရဲ့သွေးဆောင်ဖြာရမှုကမအောင်မြင်မှုဖြစ်သွားတယ်အလောင်းတော်ရဲ့စိတ်ဓာတ်ဟာအမှန်တမ်းကြန့်ခိုင်တယ်ပေါ့နော်6ရက်မြောက်သွားတဲ့ညမှာတော့ဘုရင်ကြီးကသူနန္ဒဆိုတဲ့ယထာဒိန်ကိုအမိန်ထုတ်လိုက်ပြီယထာဒိန်ကိုဆင့်ခေါ်လိုက်တယ် ဆင့်ခေါ်ပြီးလက်ဖြင့်ကမနဲ့လင်းနာနဲ့သူကခုနှစ်ရက်ပဲခွင့်ပေးတာလက်ဖြင့်ကမနဲ့လင်းနာနဲ့ဒေဝိယကုမာရကိုအမင်္ဂလာယထာဘောတင်ပြီးတော့အမင်္ဂလာတကားဖြစ်တဲ့အနောက်အနောက်စမုတ်ကနေထုတ်ပြီးတော့သုတ်တန်ထဲမှာကျွင်းတူးပြီးတော့မြုပ်တတ်ရမယ်လို့တောင်းပေးလိုက်တယ်သူနန္ဒဆိုတဲ့ယထာတိန်ကိုတောင်းပေးလိုက်တယ် အမိတ်ချလိုက်တယ်ပေါ့အဲ့ဒီအမိတ်ချလိုက်တဲ့အခါ6ရက်မြောက်နေ့ထီအောင်ပြပြာကြီးကတောင်းဆိုတော့လည်းပဲတောင်းဆိုတဲ့အခါမှာငါသားဒေဝိယကုမာရ6ရက်မြောက်ညမှာပြောတယ်။လက်ဖြင့်ငါဆိုရင် ဘုရင်ကြီးကအမိန့်ပေးပြီးပြီလက်ပြင်ကမနဲ့လင်းနဲ့လုတ်တန်ကိုထုတ်ပြီးတော့မင်းကို တွင်းမြုပ်ပြီးတော့တွင်းနဲ့မြုပ်ပြီးတော့တတ်တော်မှာသာသာရဲ့မင်းတရားလိုက်မယ်ဆိုပြီးတော့စကားပြောဖို့မျိုးမျိုးတောင်းဆိုတယ်အဲ့ဒါလို့နောက်ဆုံးအချိန်တောင်းဆိုတဲ့အခါမှာတေမိယမင်းသားဟာ မိခင်ရဲ့တော့ကကြည့်တော့သူလည်းမနှဲခံစားရတယ်သို့တော်လည်း16နှစ်လုံးလုံးငါဟန်ဆောင်နိုင်ပြီးတော့နေနိုင်ခဲ့တဲ့နဲ့ဒီကနေ့မှာသွားပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီကနေ့မှာဖြတ်လိုက်မယ်ဆိုရင်ငါလုပ်ခဲ့တာတွေအလားအသဖြစ်သွားလိမ့်မယ်အေးနေ့ဖြင့်ငါငါ့ကိုတုတ်တန်ထုတ်တော့မှာဆိုရင်နေ့ဖြင့်ငါငါဖြစ်ချင်တာတော့ဖြစ်ရပြီပေါ့ နန်းတော်ကတော့ငါထွက်ရပြီဆိုပြီးတော့တေမယကုမာရစိတ်ထဲမှာကြိတ်ပြီးတော့ဝမ်းသာကြည်နူးမှုဖြစ်တယ်အဲ့လိုဝမ်းသာကြည်နူးမှုဖြစ်တဲ့စိတ်နဲ့ပဲလက်ဖြင့်ကကြတော့ငါရဲ့ကြိုးပမ်းအထုတ်မှုတွေဟာထွတ်တဲ့ရောက်တော့မှာပဲဆိုပြီးဘယ်တော့ဘက်ကိုလုံးဝကိုမလှဲ့တော့ဘာပြောပြောမကြားတဲ့အတိုင်းပဲနေလိုက်တယ်အဲ့လိုတညကုန်သွားတဲ့အခါကျတော့မနေ့စောစော သူနန္ဒဆိုတဲ့ယထာတိန်ကရောက်လာပြီရောက်လာပြီးတော့ဘယင်ကအမိန်ထုတ်ထားတာအမင်္ဂလယထာနဲ့အမင်္ဂလမြင်းတွေကိုကပြီးအနောက်ဘုတ်ကထုတ်ရမယ်လို့ဘယင်ကအမိန်ထုတ်ထားတာဒါပေမဲ့လို့သူနန္ဒရဲ့ထာတိန်ကမျက်စိတဲ့သွားတယ်အဲ့ဘယင်မိန်ထုတ်ထားတဲ့အတိုင်းမဟုတ်ဘူး ခရိုင်မောင်းနေကြပင်္ဂလာယထာပင်္ဂလာမြင်းတွေကိုကပ်ပြီးတော့နန်းတော်တကားမှာအစင်းသင်းရောက်ရှိလာတယ်ရောက်ရှိလာပြီးတော့ဘီဘီယာနဲ့မင်းသားစံမြန်းနဲ့နန်းဆောင်အတွင်းကိုဝင်လာပြီးဘီဘီယာကြီးကိုရှ िख ိုးတယ်ရှင်ဘီဘီယာကျွန်ုပ်ပေါ်မှာစိတ်မဆိုးပါနဲ့ ကျွန်ုပ်ဟာဘုရင်ရဲ့အမိန့်ကိုဆောင်ရွက်ရတာဖြစ်ပါတယ်လို့ဆိုပြီးသားကလေးကိုပွေ့ပိုက်ပြီးတော့အိတ်နေတဲ့မိဖုရားကိုလက်ကလေးနဲ့အသာတွန်းပြီးတော့ဖယ်လိုက်သူ့နန္ဒရထားတဲ့ကသူ့လောအမဲ့လှုပ်လှုပ်တော့မှာဆိုသားလေးကိုပွေ့ဖက်ထားတဲ့မိဖုရားရဲ့လက်ကိုအသာဖယ်ပြီးတော့ပင်သားလေးကို ပွေ့ချီလိုက်တယ်ပွေ့ချီပြီးတော့ပြတ်သက်ဘုံအနေခေါ်သွားတယ်အဲ့ဒီချိန်မှာဘုရင်ရဲ့အမိန့်ဆိုတော့မိဖုရားကြီးကလည်းဘလို့မှမတတ်နိုင်ဘူးပေါ့ရှင်ဘတ်တီးပြီးတော့ကျဲလောင်စွာငိုကြွေးလိုက်တယ်ပေါ့နော်အတန်ထုတ်ပြီးတော့ငိုကြွေးလိုက်တဲ့အခါမှာအဲ့ဒီအချိန်လေးမှာတေပိယကုမာရယင်ထဲမှာစုကနေဖြစ်သွားပြီးတော့ သူ့မိရဲ့တောကကိုအလွန်တနာပြီးစကားပြောလို့တဲ့စိတ်ဖြစ်သွားတယ်ဒါပေမဲ့သူ့ကိုယ်သူသတိပေးတယ်16နှစ်လုံးလုံးမင်းအောင့်လာတာဒီနေ့ငါပြောလိုက်ရင်ငါအကြံစီတွေအကုန်လုံးပြတ်သွားတော့မှာပဲငါဟာငါအကြံစီအောင်မှငါမိဘတွေကိုကျေးဇူးဆက်မယ်ဆိုရယ်စိတ်နဲ့အောင်ဤနေလိုက်တယ်သူနန္ဒရထိန်နာ ယထိန်သူနန္ဒယထာတိန်ဟာမင်းသားလေးကိုပွေ့ချီပြီးတော့အနောက်တကားမုတ်ကနေယထာကို မောင်းမယ်လို့ဆိုပြီးတော့ယထာကိုမောင်းလိုက်တာတကယ်တော့လေအဲ့ဒီယထာကမောင်းသွားတဲ့ယထာကလည်းမင်္ဂလာယထာကထားတဲ့မြင်းတွေကလည်းပဲခါတိုင်းမင်းစည်းမြင်းတွေအနောက်မုတ်ဆိုပြီးမောင်းလိုက်တာ အရှိမုတ်တစ်ခါရောက်သွားတယ် မျက်စိလည်းလမ်းမှားသွားတယ်ပေါ့ဒီထဲမှာတော့နတ်တရေလှည့်စားမှုလို့လဲဆိုတယ်ပေါ့ဒါဟာဘုရင်ရဲ့အမိန့်ကိုဆောင်ရွက်ရတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့တခါတည်းရန်ဝေခွဲလို့မရတဲ့အနေအထားမျိုးတွေကဖြစ်တတ်ပါဘုရင်ကအမိန့်ပေးတော့ကနောက်မို့လို့မိန့်ပေးပေမဲ့လို့ဒီယထာ မင်္ဂလာရထားကသွားနေကြအရှိဘုတ်ကသွားတာဆိုတော့အဲ့မြင်းတွေကအရှိဘုတ်ကနေထွက်သွားလိုက်ကြတယ်အရှိဘောက်တကားဘက်ကနေသွားပြီးမြို့နဲ့ခလန်လန်300နာလောက်မှာအဝဒံလှပတဲ့တောအုပ်ကြီးတစ်ခုရှိတယ်မြို့ပြင်ကတောအုပ်ကြီးတစ်ခုရှိတယ်အဲ့ဒီတောအုပ်ကြီးစီကိုရောက်သွားတယ်300နာဝေးတဲ့တောအုပ်ဆိုတော့တေယုဇနာကိုရှစ်မိုင်နဲ့တွက်ပြီးတော့ကြည့်ပေါ့ သုဇနာပွေးတဲ့တောအုပ်ကြီးဟာ24မိုင်လောက်ဝေးတဲ့တောအုပ်ကြီးတဲ့ရောက်သွားတယ်အဲ့တောအုပ်ကြီးတဲ့ရောက်သွားတာသူ့စိတ်ထဲမှာတော့ဒါသုတ်တန်လိုပဲသူ့နန္ဒအဲ့ဒါလေးဘယင်ကအမိန်ချတာဒါသုတ်တန်ဘက်ကိုမောင်းခိုင်းတာသုတ်တန်ဘက်ကိုသွားပြီးမြုပ်ခိုင်းတာအဲ့တောအုပ်တွေရောက်တဲ့အခါကျတော့သူ့စိတ်ထဲမှာဒါသုတ်တန်လိုပဲထင်ပြီးတော့ တောတွင်တနေရာရောက်တော့အင်းဒီနေရာတော့တင့်တော်တယ်ဆိုနေရာလေးတစ်ခုရွေးပြီးတော့မြင်းလေးကိုယက်ထားတယ်မြင်းထားကိုယက်ထားပြီးမင်းသားကိုယထာပေါ်မှာပဲထားလိုက်ပြီးတော့မင်းဝတ်တစားတွေကို ချွတ်ပြီးရိုးရိုးတစားတွေနဲ့ဝတ်ဆင်ပြီးတော့မင်းဝတ်တစားတွေကိုသေးသေးချာချာအထုပ်နဲ့ထုတ်ပြီးတော့ယထာပေါ်တင်ထားပြီးမင်းသားလေးကိုတော့ဒီတိုင်းပဲ ပမာဝတ်နဲ့ယထာပေါ်မှာထားခဲ့ပြီပေါက်တူးတစ်ချောင်းကင်ပြီးတော့တွင်တူးတယ်ဘရင်အမိတ်တိုင်းမြုပ်သက်ဖို့ဆိုပြီးအတူးလိုက်တာသူတွင်လေးဘက်ချတွင်ကြီးလူတယောက်လောက်လူတရက်လောက်လက်တဲ့တွင်ကိုတူးတာနော်အဲ့လိုတွင်တူးနေတဲ့အခါမှာလူတရက်နီးနီးနဲ့လောက်အောင် တွင်တူမိသွားတဲ့အချိန်မှာဖះလောင်းကတေဗိယကုမာရယထာပေါ်မှာထိုင်ရင်စဉ်းစားတယ်အင်းဒီချိန်တော့ငါငါရဲ့ဟန်ဆောင်မှုကဒီချိန်တော့ငါငါအလောက်စားရတော့မဲ့အချိန်ဖြစ်ပြီပေါ့အလောက်ချပဲရှင်16နှစ်လုံးလုံးမလှုပ်မရှားနေခဲ့တော့ငါရဲ့လက်တွေခြေတွေအရောတန်ဆွမ်းပါအောင်မလား တန်ဆွမ်းမအောင်မလားဆိုသူ့ကိုယ်သူလက်တွေနဲ့သူ့လက်နဲ့သူ့ဟာသူအကုန်လုံးတကူလုံးကိုပုတ်တက်ကြည့်ပုတ်တက်ကြည့်တော့လက်တွေခြေတွေကအခြေအနေမဆိုးဘူးဘာမှမဖြစ်ဘူးခြေတော့တွေလည်းပုတ်တက်ကြည့်တယ်အဲ့လိုလက်နဲ့ခြေနဲ့တကူလုံးကိုပုတ်တက်ကြည့်လိုက်တဲ့အခါလှုပ်လို့ရှားလို့ကအကုန်လုံးအဆင်ပြေနေတယ်သူဘာမှအခက်ခဲမရှိဘူး အဲ့ဒါနဲ့ယထာဘောကဆင်းအောင်မယ်ဆင်းကြည့်မယ်ဆိုပြီးတော့ယထာဘောကနေဆင်းလိုက်တယ်အစင်းသင့်မဲ့ယထာဘောကလည်းအောက်ကိုသူရောက်သွားတယ်အခါတိုင်းလို့ဆိုရင်ဟန်ဆောင်နေရတာဆိုတော့သူ့ခြေတွေလက်တွေတမ္မတမ္မအောင်မလားလို့စဉ်းစားပြီးယထာဘောကနေဆင်းအော်ဆင်းသင့်ယထာအောက်ရောက်သွားပြီအဲ့ဒီအချိန်မှာ တလန်းနှလန်းသူလျှောက်ကြည့်တယ်လမ်းလျှောက်လို့ရောအဆင်ပြေလားဆိုသူကသူလမ်းလျှောက်ကြည့်ဟိုသူ့နဲ့နဲ့ဒါတင်းကတွင်းတူးတာသူကတွင်းနဲ့ရောက်နေပြီဖះလောင်းယထာဘဝဆင်းတာသူမမြင်နိုင်တော့နော်လူတယောက်လောက်နဲ့အောင်တွင်းကြီးကတူးရတာအဲ့ဒီချိန်လေးပါယထာဘဝဆင်းလိုက်တယ်ဆင်းပြီးတော့လမ်းတွေပါလေလျှောက်ကြည့်အင်းလျှောက်လို့ရအကယ်၍ဒီသူ့နန္ဒယထာတိုင်းကငါ့ကိုအန္တရာယ်ပြုမဲ့ဆိုရင် သူ့ကိုငါပြန်တွန်းလှန်နိုင်ပါမလားလက်ဝေသမားလို့ပေါ့အောင်လန်းအင်ဆန်တို့လို့ပြိုင်ဘက်ကိုသူအန္တရာယ်ပြုနိုင်ပါအောင်မလားသူနဲ့နဲ့ထားတဲ့ကသူ့ကိုအန္တရာယ်ပြုမဲ့ဆိုရင်တွန်းလှန်နိုင်တဲ့အားတွေသူ့မှာရှိတယ်သူ့ကိုသူယုံကြည်တယ်သူနဲ့နဲ့ထားလိုက်လောက်ကတော့ဂိုင်ပေါက်နိုင်တယ်ပေါ့သူ့အင်အားရှိတယ်ဆိုပြီး အင်းအကယ်၍ငါ့ကိုအန္တရာယ်ပြုမယ်ဆိုရင်တော့ငါသူ့ကိုတွန်းလှန်နိုင်မှာပဲဖြစ်တယ်လို့ကိုကိုယုံကြည်ပြီးကဲငါဒီပုံစံနဲ့သွားလို့တော့ဖြစ်သေးဘူးမင်းမြောက်တန်စာတွေဟိုအောင်မယ်လို့ဆိုအစာထဲမှာတော့ကြာမင်းကနေပြီးတော့ဝိသကြုံနဲ့သားကိုလွတ်ပြီးတော့ဝတ်တယ်လို့ဒါကတော့အေးမဟုတ်ပါဘူးဘုရားလောင်းကိုကူညီတာပဲဖြစ်အဲ့တော့အဲ့ဒီမှာရှိတဲ့ အဝတ်စားတွေကို तू ဝတ်ထားလည်းဖြစ်နိုင်တယ်ပေါ့နော်ပါလာတဲ့အဝတ်စားတွေကို तू ဝတ်ချလိုက်တယ်ဟုတ်ပြီးတော့တကယ်ကိုမင်းမြောက်တဲ့ငါးပါးနဲ့ဝတ်စင်တာတဲ့မင်းသားအသွင်လှလပါပါဝတ်ဆင်ပြီးတော့စထားဘောဆင်းလာလိုက်တယ်ဆင်းလာပြီးတော့ဘယ်သွားတော့ဆိုသူနန္ဒယထာတိတွင်တူးနေတဲ့ တွင်းနှခမ်းဝထီအောင်ရှောက်သွားဟိုလူကကုန်းပြီးတော့တူးနေတယ်မြန်မြန်ပြီးအောင်လို့ဆိုတွင်းတူးနေတယောက်တည်းတူးရတာလေတော်တယ်မှာအလူတယောက်လောက်လဲလူတရက်စာလောက်လဲနဲ့နေပြီမြေကြီးတွေထုတ်အပေါ်တင်အောက်ဆက်တူးအဲ့ဒီတွင်းနာကိုသူရောက်သွားတဲ့အခါကျတော့အတန်ပြုတ်လိုက်တယ်ကိဏုတန္တရမနောဝကသုံခဏတိတာရတိတဲ့ ကိုရထားတွေအရေးကြီးတုတ်ပြန်နဲ့ဘာဖြစ်လို့တွင်းတူးနေတာလဲပုံထောင်းမိတ္တမအခါဟိကိင္ကတုယဂရိတတိငါမေးတာမင်းဖြေစမ်းပါဒီတွင်းကမင်းဘာလုပ်လို့လဲတွင်းကုန်းတူးနေတဲ့သူနန္ဒရဲ့ဓာတ်တဲ့ကိုတွင်းပေါ်ကနေပြီးတော့တွင်းနှခမ်းမှာရပ်ပြီးတော့မေးလိုက်တာမေးလိုက်တော့သူနန္ဒရဲ့ဓာတ်တဲ့ကဘသူကငါလာစကားပြောပါလိမ့်ဆိုတာ အပေါ်မော့မကြည့်ဘူး तू ကမြန်မြန်ပြီးချင်တယ်တွေ့မဲ့ဆက်တူးရင်ကနေပြီးအပေါ်မကြည့်ပဲနဲ့ तू ကဖြေလိုက်တယ်ရညောမှုကောစပခောစပုထောစတော့အစိတ်တောသမ္မိရိညာသမိစိတ်ထောပုဒ္ဒံမေနိခဏံဝနေငါတို့ဘုရင်ကြီးမှာတဲ့ဆွမ်းနာမကြအသိစိတ်ကင်းမဲ့တဲ့ သားတယောက်မွေးဖွားလာတယ်ငါသားကိုတောထဲမှာမြုပ်သက်ဖို့ဆိုပြီးဘုရင်ကြီးကနေအမိန့်ချလိုက်လို့အဲ့ဒီဘုရင်သားကိုမြုပ်သက်ဖို့ငါတွင်တူးနေတာလို့ခီးတော်တယောက်ကမေးတယ်လို့သူစိတ်ထဲမှာထင်ပုံရတယ်မော့လည်းမကြည့်ဘူးဘသူပါလဲဆိုတာသူဘာဖြစ်လို့တော့ဆိုရင်အဲ့ဒီမှာသူနဲ့မင်းသားပဲရှိတာလေတပင်လူတယောက်ကမေးတာပဲဖြစ်မယ် ဒီမင်းသားကတော့မလုံးမရှက်နေတဲ့မင်းသားဆိုတော့ तू ကဒီမင်းသားလို့မထင်ဘူးအတန်ကြီးကြီးလင်းလင်းပြီးပြီးပြီးပြီးပြင်းပြင်းနဲ့အဲ့ဒါလို့မေးတာကိုဒီလိုပဲပြန်ဖြေလိုက်တော့အဲ့တော့တိမိယကုမာရမင်းသားကပြောတယ်နပတိရောနမှုကောသမိနပခောနသဝိကလောအဓမ္မန္တရတိကိရမန်စေတောနိကနံဝနေ သူပြောလိုက်တဲ့အတိတ်ပဲပါဟာငါနားမကြတာလည်းမဟုတ်ဘူးကွာငါစကားမပြောတတ်တာလည်းမဟုတ်ဘူးတဲ့ငါဟာဆွန့်နေတဲ့ပုံကိုလည်းမဟုတ်ဘူးငါမှချွင်းချက်ဘာတစ်ခုမှမရှိဘူးမင်းငါ့ကိုတွင်းနဲ့မြုပ်တတ်မဲ့ဆိုရင်မင်းဟာမတရားလုပ်တာဖြစ်လိမ့်မယ်အဲ့စကားကိုသုံးတာမင်းအာဓမအလုပ်လုပ်တာဖြစ်လိမ့်မယ်ငါဟာဘာမှအပြစ်မရှိတဲ့ မင်းကိုအမိတ်ချတာကဆွန့်အားနာမကြတဲ့သားကိုမြုပ်ခိုင်းတာငါကအဆွန့်အားနာမကြတဲ့လူမဟုတ်ဘူးတဲ့ဒါကြောင့်မို့မင်းဘယင်ခိုင်းတာမဟုတ်ပဲနဲ့လှုပ်တာမင်းဟာအာရမလှုပ်တဲ့ကောင်ဖြစ်လိမ့်မယ်အဲ့ဒါလို့ပြောပြီးတစ်ဆက်တည်းပြောလိုက်တယ်ဥရုဘာဟုံစမေပတ္တပါတိတင်စသူနောဟိမေမင်းငါရဲ့ပေါင်လုံးငါရဲ့လက်မောင်း ကြည်သမ်းပါတဲ့ငါပြောနေတဲ့အတန်ကိုမင်းသေချာနားထောင်သမ်းပါအဓမ္မံသရတိကရိယာမံစေတောနိကနံဝတိငါ့ကိုတွင်းနဲ့မြုပ်တတ်မဲ့ဆိုရင်မင်းအဓမ္မအလုပ်လုပ်တာဖြစ်လိမ့်မယ်ဖြစ်မှာပေါ့လို့အဲ့လိုပြောတာအဲ့လိုပြောတော့သူ့နဲ့ထားတဲ့ကစဉ်းစားတယ်ဒီလူကဘသူပါလိမ့် လာကလေးကကိုယ့်ကိုယ်ချီးမွမ်းပြီးတော့ပြောနေတာဘယ်သူများပါလိမ့်ဒီမင်းသားလို့ထင်ကိုမထင်တာသူကဘယ်သူများငါတွင်နှခဏလာပြီးတော့ဟိုစကားပြောနေပါလိမ့်ဆိုပြီးတွင်တူတာကိုခဏရပ်ပြီးပေါ်မော့ကြည့်လိုက်တယ်မော့ကြည့်လိုက်တဲ့အခါကျတော့အလွန်ချောမောလှပပြီးအသက်အရွယ်ငယ်သေးတဲ့မင်းသားတစ်ပါးအနေနဲ့သွားတွေ့ရတယ်။နော်မင်းသားတစ်ပါးအနေနဲ့သွားတွေ့တော့ သူအာဟာသင့်သွားတယ်။ဘာဖြစ်လို့လို့ဆိုရင်16နှစ်လုံးသူတီးခဲ့တဲ့တေမိယကုမာရကမလှုပ်မရှက်ဘူး။စကားမပြောတတ်ဆွမ်းအနာမကြ။အခုလူကတွတ်တွတ်လဲလဲချက်ချက်ချာကြနေဆို။ဟိုစားဆင်ရင်တာလဲလှလှပပ။အဲကြတော့သူမျက်စိလဲသွားပြီ။ဒေဝတနုတိခန္ဓဘောအဓုတကောပုရိန်တော်။ဟာဘသူလဲ။ မင်းကနတ်လားသို့မဟုတ်ကဏ္ဍပတ်နတ်လားတမမဟုတ်တခြားမင်းကြီးလားကိုစားစင်တာတွေကြည့်ပြီးတော့လူလားနတ်လားတခြားမင်းကြီးလားလို့မေးပြီးကောဝါတော်ကတ္တဝါပုတ်တော်ကထံဇာနေမှုတံမြာမင်းကဘသူလဲမင်းရဲ့ဘသူရဲ့ตาလဲငါဘလို့သိရမှာလဲဆိုပြီးတော့မင်းသားရဲ့ရုပ်အဆင်းကိုကြည့်ပြီးတော့ သူဏနာယထသိဟာတန်အန်တော်နဲ့ဒီလိုမေးမြန်းလိုက်တဲ့အခါမှာတေမိယကုမာရကပြုံးပြီးတော့နမိတေဝနာကန္တဘောငါနလည်းမဟုတ်ပါဘူးကွာကန္တဘနတ်သားလည်းမဟုတ်ပါဘူးနမိတကောပုရိန္ဒရောငါတခြားလည်းမဟုတ်ပါဘူးကာတိရညောအဟံပုတ္တောယံကာတုယနိဟညတိတွင်တဲ့ကိုမင်းမြုပ်တတ်မဲ့ ကာလိဘီရင်ကြီးရဲ့သားတော်ပါလို့သူပြောတယ်မင်းမြုပ်တတ်မယ်ဆိုတဲ့သားငါပဲပေါ့မင်းကိုဘီရင်ကြီးကအမိန့်ပေးလိုက်ပြီးတော်ထဲမှာမြုပ်တတ်လို့ဆိုတဲ့မင်းသားဟာငါပဲပေါ့တတရေညောအဟံပုတ်တော်ငါမင်းကိုအမိန့်ပေးလိုက်တဲ့ကာလိဘီရင်ကြီးရဲ့သားရှန်တွန်တမှုပစီဝတိအဆွေတော်မင်းဟာဘီရင်ကြီးရဲ့အမှုတန်း ဘယင်ကြီးကိုအမိပြုတ်ပြီးတော့မင်းအသက်မွေးတဲ့လူဖြစ်တယ်။နော်ဘယင်ရဲ့အမှုရန်ဖြစ်တယ်ဘယင်ရဲ့လာဇာစားပြီးတော့အသက်မွေးတဲ့ပုဂ္ဂိုလ်ဖြစ်တယ်။အတ္တမံတာရတိကိရမန်စေတောနိခဏဝနေမင်းငါ့ကိုမြုပ်တတ်မယ်ဆိုရင်တော့မင်းအာရမအလုပ်ကိုလုပ်ရရောက်လိမ့်မယ်။ဘာဖြစ်လို့လဲဆိုရင်ကိုယ့်ရဲ့ခြေဆုရှင်ဖြစ်တဲ့ဘယင်ရဲ့သားကိုတတ်တယ်ဆိုတာဒါအမေကခြေဆုကမ်းရရောက်တယ် မလှုပ်တဲ့နဲ့အလုပ်ကိုလှုပ်တယ်ပေါ့မင်းအာရမအလုပ်ကိုလှုပ်တာဖြစ်တယ်ဆိုပြီးတော့သူ့ကိုတရားဟောလိုက်သေးတာယတရုခန္တဆာယယနိတိတေယသေယဝါနတ္တသသာခံပင်စေယမိတ္တဒုဘောဟိပါပကောတဲ့ငါပြောမယ်တဲ့မင်းဟာဘယင်ကြီးကိုမှီပြီးတော့သက်မွေးတဲ့လူဘင်းရဲ့ကျေးဇူးကံကျေးဇူးစားဖြစ်တယ် သစ်ပင်တပင်ရဲ့အရိပ်အောက်မှာထိုင်နေဘူးရင်အိတ်ဆက်ဖူးလို့ရှိရင်အဲ့ဒီသစ်ပင်ရဲ့အခက်ကိုမချိုးရဘူးကွာချိုးလို့ရှိရင်မိတ်မိတ်ဆွေကိုပြစ်မှားရရောက်တယ်ကိုကျေးဇူးရှင်ကိုစော်ကားရရောက်တယ်ယထာရုခောတထာရာသာငါအဖေဘီရင်ကြီးကသစ်ပင်နဲ့တူတယ်ယထာသာခာတထာဟံငါကသစ်ပင်ကအကိုင်းနဲ့တူတယ်ငါအဖေကသစ်ပင်ငါကသစ်ကိုင်း ယထာစာယုဘကောပေါ်သောဧဝံတွမတိသာရတိမင်းဟာအဲ့ဒီသစ်ပင်ရိပ်အောက်မှာအိတ်တဲ့လူနဲ့တူတယ်အတ္တမံသာရတိကိရမံစေတောနိကနာဝနိမင်းငါ့ကိုတောထဲမှာမြုပ်တတ်မယ်ဆိုရင်မင်းအာဓမအလုတ်ကိုလွတ်ရရောက်လိမ့်မယ်အဲ့ဒီလိုပြောပြမယ်လို့သူ့နန္ဒရထားတဲ့က ဒီမင်းသားလို့မယုံကြည်ဘူးဖြစ်နေမင်းသားလို့ပြောရတဲ့နဲ့သူခေါင်းထဲမှာဇဝေဇဝါတွေဖြစ်ကုန်တာပေါ့နော်မင်းသားကယထာဘောမှာရှိတယ်ခုဒီလူကငါ့ကိုဘယ်သူကလာပြောနေတာပါလိမ့်လို့မျက်နှာမြင်ရတော့လည်းသူကမှတ်မိဘူးအမယုံမယုံတဲ့အခါကျတော့ဖះလောင်းကတေမယကုမာရကတတော်လုံး ကြားသိလောက်တဲ့တာရတဲ့အတန်နဲ့သူ့ကိုတရားစကားဟောပြတယ်သူမယုံသေးလို့ဇဝေဇဝါဖြစ်နေတဲ့ပုဂ္ဂိုလ်မင်းလုပ်တဲ့အလုပ်ဟာမှားနေတယ်ဆိုတာကိုမိတ္တပူဇာဂါထာ10ပုံးနဲ့တေမိယကုမာရကသူ့နန္ဒယထာရင်းကိုတရားဟောတယ်အဲဒီဂါထာကိုတတမိတ္တ မိဒ္ဓပူဇာကာထာလို့ခေါ်တယ်အဲတချို့ကတွေးကြတယ်ဒီတင်မီးကကုမာရဇမလာတဲ့မိတ်ဆွေကိုပူဇော်တဲ့ကာထာ၁၀ပုံးကို ကြည့်ပြီးတော့ခင်မွန်ကြီး၁၀ပါးဆိုတာဖြစ်လာတယ်လို့လို့ဆိုကြတယ်ခင်မွန်ကြီး၁၀ပါးဆိုတာစားတဲ့ပြည့်ထဲမှာလာတာမဟုတ်ဘူးနော်ခင်မွန်ကြီး၁၀ပါးလို့စားထဲမှာပါတော့မဟုတ်ဘူးအဲ့တော့စားထဲမှာပါတာကမိတ်ဆွေကို ခုံပြူတဲ့ပူဇော်တဲ့ကာထာ10ဘုတ်အဲ့ဒီ10ဘုတ်ကိုနာယူမတတ်ကြည့်အဲ့ဒီကနေဆွဲပြီးခင်မွန်ကြီး10ပါဖြစ်တယ်လို့တချို့ကတွေးကြတယ်ပေါ့နော်ခင်မွန်ကြီး10ပါဆိုပြီးအမှန်တော့မိတ်ဆွေကိုမပြစ်မှားရဘူးမပြစ်မှားသင့်တဲ့အရာမပြစ်မှားရအောင်မပြစ်မှားလို့ရှင်ဘယ်လိုအကျိုးကျေးဇူးရှိတယ်ဆိုတာကိုတရားဓမ္မအနေနဲ့ဟောပြောတယ်မိတ္တပူဇာမိတ်ဆွေကိုပူဇော်တဲ့ခါထာ မိတ်ဆွေရဲ့ကောင်းကြောင်းကိုပြောပြတဲ့ဂါထာ10မျိုးလို့10ပုဒ်အဲ့ဒါကိုခင်မွန်ကြီး10ပါလို့တို့ဆိုကြပြန်တယ်ပေါ့နော်သို့တော်ဒီကခင်မွန်ကြီး10ပါဆိုတဲ့တရုပ်ကိုထုတ်တဲ့ဂါထာမဟုတ်ဘူးဒီဟာကဒါနိစ္စလို့ပြောတာလည်းဖြစ်ချင်းဖြစ်မယ်ခင်မွန်ကြီး10ပါတော့ပါဠိစာပေမှာလာတဲ့ဟာမဟုတ်ဘူးပါဠိစာပေမှာမလာပေမဲ့လို့တချို့အရာတွေကဒီလိုမှတ်သားနေကြတာတွေအများကြီးရှိတယ်လေ ဥမာမဲ့ပရိမိတ်တဇာလာတုတ်တို့နော်ဆိုတာပါဠိစာပေမှာရှိတာမဟုတ်မရှိတဲ့ဟာတွေလည်းပဲအဲရှုံကြည်တဲ့ပုဂ္ဂိုလ်တွေရွတ်နေကြတာပေါ့ပိဋကစာပေမှာမရှိတဲ့ဟာတွေပေါ့ပရိမိတ်တဇာလာတုတ်တို့နောက်ပြီးတော့ဒါရဏပရိတ်တို့ဆိုတာပါဠိစာပေမှာမရှိဘူးဒါရဏပရိတ်ကတော့နည်းနည်းသဲလွန်စားအထရတဗုဒ္ဓဓမ္မဆိုမြတ်စွာဘုရားရဲ့တရား ခုံရီချင်း78မျိုးဆိုတာနဲ့တော့ပါဠိစာပေမှာရှိတယ်ဝိပင်ကမူလတိကကျမ်းမှာအဲ78ခုသေယုတ်ကတော့ရှိတယ်အဲ့ဒါလောက်ပဲရှိတာဒီဒါရဏပရိထေပါရာတွေအကုန်လုံးမရှိဘူးသူကနည်းနည်းရှိသေးတယ်လုံးဝမရှိတာတော့ပရိမိတ်တဇာလာတုတ်ဆိုရယ်ကြားဖို့ရလိမ့်မယ်ချို့လဲအညွန့်ကကောင်းတာ哦အညွန့်ကောင်းတော့လူတွေကလည်းကြိုက်ကြတယ် အညွန့်ကိုကြည့်ပြီးတော့ဟိုကောင်းကျိုးချမ်းသာရကြတာတော့လူရဲ့တဘာဝပဲလေဒါအညွန့်ကောင်းတော့အဲ့ဒီပိယိတ်ကိုရွတ်နေကြတာတွေလည်းအများကြီးရှိတယ်ပေါ့ပရိဆိုတာတွေကတေချာစဉ်းစားကြည့်မယ်ဆိုရင်အနေကင်းဖို့ကြီးပဲတတ်တတ်မဟုတ်ဘူးဒီပရိတရားတော်တွေကကျင့်စဉ်တွေအနေနဲ့ပြတာရိုးရိုးနဲ့အနေကင်းတယ်ဆိုတာအနေကင်းတဲ့အနေထားလည်းရှိတယ်ဆိုမေတ္တာတုတ်ဆိုလို့ရှိရင်ကြည့်ပါလား မိရတုတ်ရုပ်ရင်တစေသေးတွေကမချောက်မချောက်နိုင်ဘူးမနှောက်ရှက်နိုင်ဘူးဆိုတော့မိရတုတ်ရွတ်ကြတယ်သို့သောမိရတုတ်ထဲမှာတစေသေးရပြေးတယ်လို့မပါဘူးဘာပါတော့ဆိုလို့ရှင်မိတ္တတုတ်မှာပြောထားတာကမာတာယထာနိယဗုဒ္ဓမာယုတဧကဗုဒ္ဓမနုရခေဧဝံပိသဗ္ဗဗုဒေတုမာနတံဘာဝေအပရိမာဏဆို မိခင်ကသာတဝူရီသောသာသမီပေါ်မှာမေတ္တာထားသလိုမေတ္တာတော်ရီအလုံးပေါ်မှာမေတ္တာထားနိုင်အောင် ကြိုးစားပါလို့ဒါပဲပါတာနော်ဒါရွတ်လိုက်လို့တရေပြေးတယ်လို့မပါဘူးအဲပရိတရားတော်ရီဆိုတာမေတ္တာသစ္စာကိုဆိုပြီးတော့အစွမ်းတကူထက်စေတဲ့အရာသာဖြစ်တယ်တော်တော်ယုံကြည်မှုတွေလွယ်မမှုတွေဟာရှိတယ်ပေါ့နော် ယုံကြည်မှုလွဲမှာအဲမေတ္တာသုတ်ဆိုတာကျင့်စဉ်တစ်ခုကိုပြောတာပဲမေတ္တာပွားဖို့ပဲအဓိကထားတာအဲ့တော့ခုဒီမေတ္တာပူဇာကာရ10ခုဆိုတာဟာမိတ်ဆွေတွေကိုမပြစ်မှားလို့ရှင်အကျိုးကျေးဇူး10မျိုးရနိုင်တယ်ဆိုတာကိုတေမယကုမာရကဟောတဲ့စကားများတာဖြစ်တယ်ပေါ့ကဲအဲ့ဒါလေးကိုနားကြည့်အောင် နံပါတ်1ကထာကဘာပြောတာတော့အကျိုးကျေးဇူး10မျိုးတဲ့မိတ္တပူဇာပဟုတပခောဘဝတိဝိပဝုထောတကံကရာဘဟုနံဥပဇေဝန္တိယောမိတ္တနာနတုပတိအဆုံးသတ်လေးမှာယောမိတ္တနာနတုပတိမိတ်ဆွေကိုမပြင်းမှားတဲ့မစော်ကားတဲ့ပုဂ္ဂိုလ်ဟာတဲ့အိမ်ကနေထွက်လို့ခီးသွားနေတဲ့အချိန်မှတောင်မှပဲ စားเสียတောက်เสียလမ်းခရီးမှာသူ့မှာပေါ်ပါတယ်တဲ့ဒါနော်ကိုယ်အိမ်မှာတော့ကိုစားเสียရှိနေကြတာလေအပြင်ရောက်တဲ့ခါပေါ်ဖို့ကရေးကြည့်တာကိုယ်အိမ်မှာတော့ကိုချက်စားလို့ရတာပေါ့အခုခေတ်ကျတော့ဘာလုပ်ရအောင်ဆိုအပြင်ကဝယ်စားလို့ရကြတာပတ်စံပါလိုက်ဝယ်စားကြတာပေါ့အခုကအဲ့လိုမဟုတ်ဘူးကိုယ်အိမ်ကထွက်လာပြီမဲ့လို့လမ်းခရီးမှာ စားစရာတောက်စရာဘယ်တော့မှအခက်ခဲမတွေ့ဘူးတဲ့ဆိုလိုတာကလန်ခီးမှာစားစရာတောက်စရာအခက်ခဲမရှိဘူးဒါကြောင့်အိမ်ကထွက်လာပြီးတဲ့နောက်လန်ခီးမှာစားစရာတောက်စရာမတန်ပေါများပြီးတော့သူ့ကိုမှီပြီးတောင်တခြားပုဂ္ဂိုလ်တွေစားကြရတယ်ဥပမာမဲ့ရှင်သီဝလိပေါ့ရသော်ဗျာကိုယ်တိုင်ကတော်လန်ခီးတစ်ခုကိုဖြတ်တဲ့အခါမှာအဖြောင့်သွားတဲ့လမ်းနဲ့ကိုယ်ပြီးတော့သွားရတဲ့လမ်းနှစ်လမ်းရှိတယ် ကွေ့ပြီးသွားတဲ့လမ်းကမြို့တွေရွာတွေရှိတယ်အဖြောင်းသွားတဲ့လမ်းကတောတောပဲလူသူမရှိတဲ့တောကြီးဖြစ်တယ်အဲ့ဒီမှာမြတ်စွာဘုရားကတိဝတိပါလာပါပါတယ်ပါလို့ရှိရင်တော့တို့အဖြောင်းမဲ့သွားကြရအောင်ဆိုပြီးတော့လူသူမရှိတဲ့လမ်းကနေသွားတာလူသူရှိတဲ့လမ်းကတော့လူတွေကတွေ့လူကြမှာပေါ့အဲလူသူမရှိတဲ့လမ်းကသွားပြီမဲ့လို့တောနဲ့ကြီးတဲ့ရောက်နေပြီမဲ့လို့လှူတဲ့လူတွေကအများကြီးတွေ့လာဒါရှင်တိဝတိရဲ့ဘုံတကူ အဲ့ဒါပြောတာရှင်သေဝရိရဲ့သူကံကောတော်ရဲရောက်လည်းပဲဘယ်ကနေဘယ်လိုရောက်လာမှမသိတဲ့လူတွေကသူ့ကိုကြွေးကြမွေးကြလှူကြတန်းကြတာအဲဘယ်ကနေဘယ်မှမသိဘူးဆိုရင်တော့ဒါနတ်တွေပေါ့နော်နတ်တွေကဟိုအချွန်တက်ကြီးနဲ့ဝင်းဝါဝါကြီးနဲ့လာပြီးတော့ပွဲရဲလို့နဝတ္တဇာတွေနဲ့လာကြွေးတာတော့မဟုတ်ဘူးသူလည်းခྱི་သွားလို့လို့ပါလို့လို့နဲ့ပဲတွေ့ပြီးတော့ကြွေးသွားတာအဲ့လိုဟာမျိုးနော် highway မှာမတော်တဆကားပြက်နေတယ်ကိုတယောက်တည်းရဲ့ကားပြက်နေသိပကြဘူးအတိလူကရောက်ပြီးတော့သိတဲ့လူနဲ့တွေ့တဲ့အခါကျတော့ဝိုင်းပြီးတော့ကားပြင်ပေးသွားတယ်သို့မဟုတ်ကားနဲ့ခေါ်ပေးသွားတယ်တရားမျိုးတွေလည်းကြုံတတ်တယ်လေအဲ့လိုကြုံလို့ရှိရင်အဲ့ဒါတရားမင်းကဝင်ကူသွားတာလို့လည်းပြောနိုင်တာပဲမဟုတ်လားအဲအချွန်တက်ကြီးနဲ့တော့ဆင်းလာမှာမဟုတ်ဘူး ချွန်တဲ့ကြီးနဲ့ဆင်းလာရင်လည်းထွက်ပြေးသွားမှာပဲလေဒီလူကကြောက်မှာပဲတာမန်ကိုမိတ်ဆွေတယောက်ကနေကိုလမ်းကြုံလို့ခေါ်သွားတာသို့မဟုတ်ကိုအခက်ခဲကြုံနေတော့သိတဲ့လူနဲ့သွားတိုးတယ်ဒါမျိုးတွေကလည်းကြုံရတတ်တယ်လေအဲ့တော့မိတ်ဆွေကိုမပြစ်မှားတဲ့လူကကုညီမဲ့လူနဲ့ကြုံကိုကြုံတယ်သိတဲ့လူနဲ့တွေ့ကိုတွေ့တယ်လို့ဆိုလိုတယ်ပေါ့ဒါနံပါတ်1ကထားကနော်ဘဟုနံဥပဇေဝန္တိသူ့ကိုမိပြုပြီးတော့အသက်မွေးကြရတယ်တဲ့ အဲ့ဒီအကျိုးကျေးဇူးကနံပါတ်1အကျိုးကျေးဇူးပါတဲ့နံပါတ်2ကယံယံသနပရံယတိနိကမေရာဇဌာနိယောသဗ္ဗထပူဇိတောဟောတိယောနိမိတ္တနာနတုပတိမိတ်ဆွေတွေအပေါ်မှာပြမမှုမရှိတဲ့ပုဂ္ဂိုလ်ဟာဘယ်အယတ်ဒေသသွားသွားဘယ်မျိုးရောက်ရောက်ဘယ်ရွာရောက်ရောက်ဘယ်နေရာမှာမဆိုသူ့သူဟာအပူဇော်ခံရတယ် လက်ဆောင်တွေရတယ်ပူဇော်တယ်ဆိုတော့လက်ဆောင်ဘာနာပေးကြတယ်သူ့ကိုခီးယူကြိုဆိုကြတယ်ဒါတွေကိုပူဇော်တယ်လို့ခေါ်တာသွားလေရရသူ့ကမျက်နှာပွင့်တယ်လို့ပြောတယ်အဲ့ဒါဒုတိယအကျိုးမျက်နှာပွင့်တယ်သဗ္ဗထပုစီတော်ဟောတိအဲ့လိုအကျိုးမျိုးရတယ်တဲ့သဗ္ဗထပုစီတော်ဟောတိခေါဏရှင်သီဥလိတို့လို့ပေါ့နော်ဒုတိယအကျိုး နောက်တတိယအကျိုးကနတ္တစောရပတဟန္တိလာတိမေညာတိခတ္တိယသဗ္ဗေအမိတေတရတိယောမိတ္တနာနတုပတိမိတ်ဆွေကိုအပေါ်မှာမပြစ်မှားတဲ့ပုဂ္ဂိုလ်တွေစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်တွေဟာတဲ့ဘယ်တော့မှလမ်းသွားရင်တခိုးတမြရဲ့အနှိမ့်ဆက်ကိုမခံရဘူးကိုသွားတဲ့အရာနေတာကနော် အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကကိုယ့်ကိုအနှောက်အယှက်မပေးဘူးဘယ်နေရာသွားသွားအုပ်ချုပ်တဲ့မင်းဆိုးရာဇာတွေကကိုယ့်ကိုဒုက္ခမပေးဘူးတခိုးရမြကလည်းကိုယ့်ကိုမနှိပ်စက်ဘူးအဲ့ဒီလိုအကျိုးမျိုးသဗ္ဗေအမိတ်တိတရတိတဲ့ကိုယ့်ကိုရံပြုမဲ့ပုဂ္ဂိုလ်တွေနဲ့ဘယ်တော့မှမဆုံးဘူးကြောလွားနိုင်သွားတယ် အဲ့ဒီအကျိုးရတယ်တဲ့နော်ဒါတတိယအကျိုးသရုထအကျိုးကတော့အကုတ်တော်သခရံဧတိတဘာယံပဋိနန္တိတောญาတိနာဥတ္တမောဟောတိယောမိတ်တာနာနတုပတိမိတ်ဆွေတွေကိုမပြစ်မှားတဲ့ပုဂ္ဂိုလ်ဟာအိမ်ပြန်မျက်နှာလှတယ်လို့ပြောတာလမ်းမှာရံဖြစ်လာတာမရှိဘူးလေအိမ်ပြန်ရင်မျက်နှာလှတယ် တဘာယံပဋိနန္တိတော်လူအတိုင်းဝိုင်းထဲမှာသူဟာအောင်မြင်လာတဲ့ပုဂ္ဂိုလ်ဖြစ်တယ်။အိမ်ပြန်မျက်နှာလှတယ်ဆိုတာအစည်းအဝေးတစ်ခုသွားတယ်။သွားတဲ့အခါမှာသူပြောတာတွေအောင်မြင်လာတယ်။အောင်မြင်လာတော့အတိုင်းဝိုင်းထဲမှာသူကပေါ်ပြူလာဖြစ်လာတယ်။အကုတ်တော်တက္ကရံအေတီစဉ်းစားကြည့်လေအစည်းအဝေးသွားတတ်တယ်။ အပြန်ကြရှုတိုင်းဖြစ်ပြန်လာဆွေမျိုးတွေမှာကိုယ်ဝိုင်းစောတာခံရတယ်အဲ့ဒါလို့မဟုတ်ပဲနဲ့သူကအိမ်ပြန်မျက်နှာလှပြီးတော့အစည်းအဝေးမှာလည်းပဲသူကရှင်းနဲ့အားရတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆွေတွေမျိုးတွေထဲမှာလည်းပဲအချီးမွမ်းခံရတယ်ထိတ်တန့်ပုဂ္ဂိုလ်ဖြစ်တယ် ဒါကနံပါတ်၄အကျိုးနံပါတ်၅တော့တက္ကတဝတက္ကတောဟောတိခရုဟောတိတကရောဝဏဂိတိပတောဟောတိယောမိတ္တနာနဒုပတိပိစေယကိုမပြင်းမဘူးဆိုတဲ့ပုဂ္ဂိုလ်ဟာတဲ့သူကိုယ်တိုင်ကသူများကိုအလေးပြုသည့်အတွက်ကြောင့်သူများကိုတယုတ်တသေးလှုပ်သည့်အတွက်ကြောင့်သူဟာရှိုးသေးသမှုခံရတယ် သူများကိုလေးစားသည့်အတွက်ကြောင့်သူ့ကိုလေးစားမှုခံရတယ်သူ့ရဲ့ခုံသတင်းချီးမွမ်းစကားတွေဟာလေကြော်စောတာကြော်စောတယ်ပြောဆိုခံရတယ်အဲ့တော့လူတွေကမသိကြလို့လူတယောက်ကိုကိုကချိုချိုသားသားဆက်ဆံပြောမယ်ဆိုရင်ကိုကိုပြန်ချုပ်သားချိုချိုသားသားဆက်ဆံခံရတာပဲလေကိုကရင်ရင်ကြီးကြီးနဲ့ပြောရင် तू ကရင်ရင်ကြီးကြီးပြန်ပြောမှာကိုကဆဆဲပြီးတော့မှသူများချီးမွမ်းတာခံခြင်းလို့မရဘူးလေ အဲ့ဒါကြောင့်မို့သက်ကတောသက်ကတောအာခရုဟောတိတကတော့ကိုယ်ကလေးစားလို့ရှိရင်ကိုယ်ဟာလေးစားခံရတဲ့ပုဂ္ဂိုလ်ဖြစ်တယ်ကိုယ်ဟာအယုသိပေးရင်ကိုယ်ဟာအယုသိခံရတဲ့ပုဂ္ဂိုလ်ဖြစ်တယ်ခုံကျေးဇူးတွေနဲ့ကြောကြားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကပင်စွာမြောက်ရတဲ့အကျိုးနောက်တစ်ခုကပူဇကောလည်းပဲဒီပူဇံဝန္နကောပฏิဝန္နနာ ယသောဂိတ်တိသဗ္ဗဗောဓိယောမိတ်တနာနာတုပတိဒီနေရာမှာမိတ်ဆွေဆိုတာဆရာမိဘဒါတွေကိုပြောတာနော်ဆရာကိုမပြစ်မှာဘူးမိဘကိုမပြစ်မှာဘူးအော်ယဟန်တန်ဃာတွေကိုမပြစ်မှာဘူးဒါကြောင့်မလို့ဒါနဲ့ဆက်ပြီးတော့ဟိုခေမုန်ကြီးဆယ်ပါးဆိုတာပေါ်တာဖြစ်နိုင်တယ်နော်မိတ္တာနာဆိုတာမိတ္တာအရာကောက်လိုက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေကိုဆိုလို့ ကိုယ့်ဘောမှာမေတ္တာသက်ဝင်ပြီးတော့ကောင်းကျိုးချမ်းသာလိုလားတဲ့ပုဂ္ဂိုလ်တွေမှန်သမျှမေတ္တာပဲလေအဲ့တော့ပူဇကောလဘတိပူဇံကိုကသူများကိုပူဇော်တယ်ပူဇော်တယ်ဆိုတာအော်နာလောက်တာပေါ့ပေးတယ်ကမ်းတယ်လူတယ်တန်းတယ်ဝဏ္ဏကောပฏิဝဏ္ဏနာ ကိုကသူများကိုလေးစားပြီးတော့ရှ िख ိုးတယ်ဆိုရင်ကိုယ်ရှ िख ိုးမဲ့လူပေါ်လာတာသူတို့ဆိုလို့ရသောဂိတ်တိစပတ်ပေါ်တီရသဆိုတာအချမ်းအရအကျော်စောကောင်းတဲ့ဂုဏ်တရင်ကိုယ်ချမ်းရမဲ့ပုံကိုယ်တွေဂိတ်တိဆိုတာဂုံဂုံချီးမွမ်းခံရမှုအဲ့ဒါတွေရရှိနိုင်တယ်တဲ့ဒါနံပါတ်6 နမခွန်ကအခိယထပစ္စလတိဒေဝတာဝဝိရောစတိတိရိယအစိတောဟောတိယောမိတဏနာတဝတိမိတ်ဆွေတွေမိဘဆွေမျိုးတွေဆရာသမားတွေနော်မိဘတွေဆရာသမားတွေပေါ်မှာမပြစ်မှားဘူးဆိုလို့ရှိရင်တဲ့မိအယောင်ဟာတောက်ပါတယ်လို့ဒီလိုလဲညှိုးမိန်တာမဟုတ်ဘူးသူ့ရဲ့ဂုဏ်သတင်းကတောက်ပါတယ်လို့ပြောတာနော်မိလို့တောက်ပါတယ်ဆိုတာ အဲမညှိုးမိန်တာကိုပြောတာခုံသတင်းတောက်ပါတာကိုပြောတာဒေဝတာဝဝိရောစတိနတ်ဟာတင့်တယ်သလိုသူ့ရဲ့ရုပ်ဆင်းကလည်းတင့်တယ်တိရိယာအဆွေတော့ဘယ်နေရာသွားတာသူကကြက်သိရှိတယ်သူ့ဘယ်မှာတွေ့တွေ့ကြက်သိရှိလို့ဆိုလိုတယ်ပေါ့နော်အဲ့တော့မိတ်ဆွေတွေကိုမပြစ်မှားတဲ့ပုဂ္ဂိုလ်ဝါပြောမယ်ဆိုရင်ခင်မွန်ကြီး၁၀ပါးမပြစ်မှားတဲ့ပုဂ္ဂိုလ်ပေါ့သူတို့ဆိုလိုနိုင်မှာပေါ့အဲ့ဒီဟာကြက်သိရတော့ ဘယ်တော့မှသူ့ကိုစွန့်ခွာမသွားဘူးတဲ့အဲ့တော့ကျက်တိဆိုတာဘာကိုခေါ်ရတော့လို့မေးပြန်တဲ့အခါတိရိတိပုံညပညာနာမေတ္တာတိဝဆနာကျက်တိဆိုတာလူတွေရဲ့ကျက်တိဆိုတာပတ်စံတို့ရွှေငွေတို့ယရနာတို့စိန်ပြေကြီးတွေဝတ်ထတာပြောတာမဟုတ်ဘူးလူကျက်တိဆိုတာဘာတော့ဆိုရင်ကုသိုလ်ကောင်းမှု ရှိခြင်းနဲ့အသိဉာဏ်ရှိခြင်းကိုကျက်တိလို့ခေါ်တယ်တိရိတိပုံညပညာနာမေတ္တာအဓိဝဆနာ သီရိကျက်သေးဆိုတာတဲ့ကုသိုလ်ကောင်းမှုရှိတယ်အသိပညာရှိတယ်အဲ့ဒီပုဂ္ဂိုလ်မျိုးကျက်သေးရှိတယ်လို့ခေါ်တယ်ဒီလိုလဲဆိုတယ်ဒါခုနှစ်ခုမြောက်ရှစ်ခုမြောက်ကြတော့ခာဝတတပစာယန္တိခိတေဝုဒ္ဒံဝေရုဟတိဟောဒနံဖလမတနာတိယောမိတ္တနာနာထုပတိ မိတ်ဆွေတွေဆရာမိဘတွေပေါ်မှာမပြစ်မှားတဲ့ပုဂ္ဂိုလ်ဟာတဲ့သူ့အိမ်မှာမွေးမြူထားတဲ့နွားတွေရှေးတုန်းကနွားမွေးတာတော့လူစားနွားမှမွေးတဲ့ဟာကိုဝိသကတော့တောင်နွားအကောင်ပေါင်းများစွာရှိတယ်လေလာတော့ရင်တို့ဆိုရင်သူနွားကြောင့်သားရွာတောင်တဲထားတာ ရှေးခေတ်ကအဲ့ဒါမွေးပြီလို့ရှိရင်တော့နွားပဲမွေးကြပြီတော့ကြက်တွေဝက်တွေတော့သွားမမွေးနဲ့အဲ့ဒါအကုသိုလ်လုပ်တယ်နွားမွေးတာတော့ဝိသခါတို့လည်းမွေးတယ်အနာရိန်တို့လည်းမွေးတယ်နော်နွားမွေးပြီးတော့နွားနို့ဒါလည်းနွားနိုးညစ်တဲ့အခါကျအကောင်မညစ်ရဘူးလေနွားကလေးတောက်ဖို့ခြံရသေးတယ်လောဘကြည့်ပြီးကိုအောင်မညစ်ရဘူးလို့ဆိုတာ သူစီကံချက်နဲ့အကုန်လိုက်နာအဲ့လိုနွားမွေးတဲ့အလုပ်ကိုအိန္ဒိယနိုင်ငံမှာတော့မြင့်မြတ်တဲ့အလုပ်တစ်ခုဖြစ်သတ်မှတ်ထားတယ်နွားမွေးတယ်လက်ထွန်းတယ်စိုက်ပြိုးတယ်သူတို့မြင့်မြတ်တဲ့အလုပ်လို့သတ်မှတ်တယ်အဲ့ဒီခေတ်မှာဒါတော့ဟုတ်တယ်အားပေးတိုက်တယ်နွားမွေးတဲ့လူစီကနေနှုတ်တို့တို့တိန်ငယ်တို့ဘာတို့အကုန်လုံးအခုတိန်ရင်တို့ဘာလို့ဆိုနွားမွေးတဲ့ဆရာရတာလေ ဒါတွေကအပြစ်မရှိဘူးလေအပြစ်ရှိတာတော့ကြက်တွေမွေသတ်စားဥစားအဲ့ဒါတွေကတော့အပြစ်ရှိတယ်ဝက်မွေသတ်စားစိတ်မွေသတ်စားအဲ့လိုဟာတော့အပြစ်ရှိတယ်ဒီနွားမွေပြီးတော့နှုတ်ယူတာကတော့အပြစ်မရှိဘူးဒါတော့ရှိရတဲ့ရှိတယ်ပေါ့အဲ့ဒါကိုပြောတာခါဝေါတတ္တပစယံတည်တယ်သူ့နွားကြံမှာနွားတွေတိုးလာတယ် Facebook မပြတ်ဘူးလို့ရှိရင်တချို့ကျတော့အခုလူတွေရှိတယ်လေအမွေမြေလောက်တဲ့လူတွေတော့မွေးပြန်တော့လဲတောင်တန်းယောဂါတဲ့ကြက်မွေးပြန်တော့လဲကြက်ဝက်မွေးပြန်တော့လဲနရက်ပြယောဂါနော်အဲ့လိုဟာတွေရှိပြီးတော့မွေးတာတွေကုန်ပျက်စီးကုန်တာတွေလည်းရှိတယ်လေအကုသို့ဝင်ပြီဆိုရင်မရဘူး အဲ့တော့သူကမပြင်းမာတဲ့ပုဂ္ဂိုလ်ဆိုရင်ခါဝတ္တတပါဆာယန္တိသူမွေးတဲ့နွားချမ်းမှာနွားတွေဟာပို့ပြီးတော့နွားတွေဥယျတိုးလာတယ်ခိတ္တေဝုဒ္ဒံဝိရုဟတိစိုက်ခင်းတွေကလည်းပဲအပင်တွေကကောင်းကောင်းပေါက်တယ်ပေါ့ဖြစ်ထွန်းတယ်ပေါ့ဟောဒနာဖလပတနာတိစိုက်ထားတဲ့အပင်တွေကလည်းအသီးကျတယ်တဲ့ဟုတ်တယ်ဒါတွေကဆက်ဆက်နေတာနော်ဆက်ဆက်နေတာ တချို့ကျတော့စိုက်ပြီးပိုးတွေကြပြီးအကုန်လုံးပျက်စီးသွားတဲ့ပုံကူလည်းရှိတာအဲပိုးမကြဘဲနဲ့ပိုးပြီးတော့သီးတာလည်းရှိတယ်ဒါတွေကတချို့ကလူကံကြမ္မာနဲ့ပတ်သက်တာတွေလည်းရှိတယ်ပေါ့အဲဒါကြောင့်လူတော်လူကောင်းတွေမှာတဲ့ပွေးမြူထားတဲ့နွားတွေတိုးလာတယ်နော်လဲမြေစိုက်ပြုတ်ထားတဲ့အားတွေကပို့ပြီးတော့ပေါက်တယ်နောက်စိုက်ထားတဲ့အားတွေကအသီးနှံတွေအများကြီးထွက်တယ်တဲ့ အဲ့လိုအကျိုးရှိပါတယ်တဲ့ဒါကရှစ်ခုမြောက်အကျိုးကိုးခုမြောက်ကြတော့တရီတော်ပပ္ပတာတော်ဝါရုခတော်ပတိတော်နရော၆ကဘာကြီးတို့တောင်မော်တို့သစ်ပင်တို့ဟာအဲ့ဒီကနေပြီးတော့မတော်တဆ၆ကဘာကြီးတဲ့ချော်ကြတယ်တောင်မော်တောင်မော်ကမတော်တဆချော်ကြမယ်သစ်ပင်မော်ကမတော်တဆချော်ချမယ် စုတောပဋိဋ္ဌံလဝတိမိတ်ဆွေကိုမပြစ်မှားတဲ့ပုဂ္ဂိုလ်ဆိုတာအဲ့လိုမတော်တဆခြေကျော်လက်ချော်ကြပြီမဲ့လို့တဲ့ကံကောင်းပြီးတော့သူကဘယ်တော့မှအောက်ထီအောင်ခြေကျိုးလက်ကျိုးထီအောင်မကြဘူးတဲ့တခုနဲ့ဟာယတ္တိမှုရသွားတယ်ကံကောင်းတယ်လို့ပြောတာနော်ဆိုလိုတာတော့တိပ္ပမောကြပြီမဲ့လို့အောက်မရောက်ဘဲနဲ့ သေကိုင်းမော့တင်းနေတာတို့ဖြုံမော့တင်းနေတာတို့ဘာမှတန်ရမရတာတို့ရှိတယ်လေဒါမျိုးတွေအဲ့ဒါမိတ်ဆွေကိုမပြစ်မှားတဲ့ပုံကိုယ်တွေအဲ့လိုအကျိုးကျေးဇူးဒါနံပါတ်9နံပါတ်10ကျတော့ဝိရုလမူလတန္တနာဏိကျောရမိဝမာလူတော်အမိတ်ဒါနပတဟန္တိယောမိတ်ဒါနနာတုပတိ လေဟာတချို့သစ်ပင်တွေဆိုရင်အလွယ်တကူတိုက်လဲတယ်သို့တော့အမြင့်တွေကသိတ်တမ်းမာတဲ့ညောင်ပင်လိုအပင်မျိုးကြတော့မုံတိုင်းကတိုက်လဲဖို့မလွယ်ဘူးသူကအမြင့်ကသိတ်ပြီးတော့ခိုင်တယ်အမြင့်တွေလည်းများတယ်အဲ့ဒီညောင်ပင်ဟာအမြင့်တွေ့မှုအားကောင်းသလိုပဲနံပါတ်30အကျိုးကတော့ မိတ်ဆွေတွေဆရာသမားတွေမိဘတွေကိုမပြစ်မှားတဲ့ပုဂ္ဂိုလ်ဟာတဲ့ကိုယ်ရံပြုတ်ခြင်းတဲ့ပုဂ္ဂိုလ်ဟာတောင်မှ သူ့ကိုမတွန်းလှန်နိုင်ဘူးဘလောက်ပဲသူ့ကိုရံပြုတ်ရံပြုတ်သူ့ကိုလဲပြို့သွားအောင်မလုပ်နိုင်ဘူးလို့သူတို့ဆိုလိုတယ်ပေါ့ဒါတေမိယကုမာရမင်းသားကနေပြီးတော့သူ့နန္ဒယထာရင်းကိုမိတ်ဆွေတွေကိုမပြစ်မှားရင်ဒီလိုအကျိုးကျေးဇူးတွေရတယ်ဆိုတာကို ဟောလိုက်တာတရားဟောတာနော်အဲ့တော့စဉ်းစားကောင်းစဉ်းစားကြလိုက်မယ်ဒီမင်းသားဟာ16နှစ်လုံးလုံးဆွမ်းအားနာမကြသေဥဆောင်ထားရပြီးတော့ဘယ်မှလည်းပညာမသင်ရဘဲနဲ့ဘလို့တတ်နေတာတုံးလို့မေးကောင်းမေးလိမ့်မယ်နော်ဖះလောင်းဆိုတာမျိုးတွေကသူကတန်တရားကိုကတတ်လာကြတာလေရှိတယ်အခုခေတ်လည်းပဲထူးထူးခြားခြား ရှိတယ်လေကလေးပေါက်စာလေးတွေဟာအာကလေးလေးမွေးကပဲရှိသေးတယ်ကြားတယ်ဆယ်ရန်တင်ချပု္ပ္ပစာတွက်နိုင်တယ်တို့ဘာတို့အဲ့လိုမျိုးတွေရှိတယ်လေဗမာပြည်မှာလည်းယင်တခါတော့ကပိဋကမောင်ထွန်းကြိုင်ဆိုလာ ပေါ်လာခဲ့ဘူးလေပိဋကစာပေတွေသူကကလေးပေါက်စာအနေနဲ့အကုန်ရနေတယ်တဲ့ဗျာတီဟိုမှာလည်းပဲတွေ့ခဲ့ဘူးတယ် အဲ့လိုပဲပိဋကစာပေတွေကိုရွက်ရနေတယ်ကလေးပေါက်စာလေးကဒါရီကတန်တရာကနေဖြစ်လာတဲ့အလေးချက်တွေနဲ့အကုန်လုံးသိလာနိုင်တယ်ပေါ့နော်အဲ့ဒီလိုသူဏ္ဏရထားတဲ့ကို အခုလိုရှင်းပြတယ်ရှင်းပြတာတောင်မှပဲသူကမမိမမှတ်မိဘူးဘယ်မှတ်မိမလဲဟိုကဆွမ်းကနာမကြရအောင်ဆောင်းထားတဲ့လူတယောက် အခုကတော့တကယ်တက်တက်လက်လက်ချက်ချက်ကြာကြာနဲ့အပန်ကောင်းကောင်းနဲ့ပြီးပြင်းပြင်းစကားပြောနေတဲ့လူဆိုတော့သူပဲထင်မလဲအဲ့ဒါနဲ့တွင်းထဲကနေခုန်တက်ပြီးတော့ရထားကိုသွားကြည့်တယ်ခလန်းလမ်းမှာရထားတဲ့ရထားကိုပြေးကြည့်တယ်ပြေးကြည့်တဲ့အခါကျတော့အဲ့ဒီမှာမင်းသားလည်းမတွေ့ဘူးသူချွတ်ပြီးတော့ထုတ်ထားတဲ့မင်းမြောက်တစားတွေလည်းမရှိတော့ဘူး အဲ့ဒီမှာယထာဘောကယထာပဲရှိတော့တယ်လူလည်းမရှိဘူးပစ္စည်းဥစ္စာတွေလည်းမတွေ့တော့ပြန်လာပြီးတော့တေချာကြည့်တဲ့အခါကျတော့မင်းနာမန်သူသိသွားတယ်တေးသေးချာချာအနိကကြည့်လိုက်တဲ့အခါကျတော့အဲ့ဒီကျတော့မှမင်းသားရဲ့ချင်းမှဝှဆင်းပြီးတော့လက်ဥချီပြီးတော့တောင်းပန်တယ်သူနန္ဒယထာတဲ့ငါအေဟိတံပတိနိတ္တမိရာဇဗုဒ္ဓသကံကရာရိဇံကာရေဟိပရန္တိကိဉ္ရိညေကရိတတိ အရှင်မင်းသားတဲ့ရှင်မင်းသားကိုနန်းတော်ကိုပြန်ခေါ်ပါမယ်ရှင်မင်းသားဟာကိုနန်းတော်ကိုပြန်ပြီးတော့မင်းအဖြစ်ခံယူပါထိနအုပ်ချုပ်မင်းလုပ်ပါ တော်ထဲမှာရှင်မင်းသားဘာလုပ်မှလဲအဲ့လိုသူနန္ဒရာတဲ့ကတိသွားတဲ့အခါကျတော့မင်းသားကိုအဲ့လိုတောင်းဆိုတော့ မင်းသားကဘာပြန်ပြောတော့ဆိုအလံမီတေနရိစေနညတကေဟိတနေနဝယမယံမေအတ္တမစရိယာယရိစ္ဆံလက်ဘေးထတာရတိအဲ့ဒီကြတော့သူကဝိယထရိနဲ့ငါဟာပြေမလုံးချင်ပါဘူးတဲ့အဲ့ဒီဆွေတွေမျိုးတွေပြေနေရနိုင်တဲ့ပစ္စည်းဥစ္စာတွေဒါတွေကငါမလို့ချင်ဘူးတဲ့ ယံမေအတ္တမစရိယယရိစ္ဆံလဘေထတာရတိမတရားတဲ့နီးနဲ့မတရားမှုကိုပြုကျင့်ပြီးတော့ရှားလာတဲ့မင်းစည်းစိမ်ဟာဘာမှတန်ဖို့မရှိပါဘူးအဲ့ဒါတွေငါတခုမှမလိုချင်ဘူးလို့ညင်းပယ်လိုက်တယ်ညင်းပယ်လိုက်တဲ့အခါကျတော့ယထာတဲ့ကသူ့ပေါ်တနာပြီးတော့မြနန်းတော်ကိုလိုက်မလားလို့ဆိုပြီးသူကတခါမင်းသားကို ချော့မော့ဖြားရောက်ပြီးပြောပြန်တယ်ပုံနာပတ္တမံလာပေတိရာဇဗုဒ္ဓဣတောကတောအရှင်မင်းသားတဲ့ကျွန်ုပ်ကိုဆုလက်တွေအများကြီးရအောင်လုပ်ပေးပါကျွန်ုပ်ဒီကနေပြီးတော့ရှင်မင်းသားကိုခေါ်သွားမယ်ဆိုလို့ရှင်ကျွန်ုပ်ဆုလက်တွေအများကြီးချခံရမှာပါတော့မင်းသားကိုဆိုအကုန်လုံးတနင်္ဂနွေလုံးကလည်းဝမ်းသာကြမှာလေအဲသူနန္ဒရထားတွေကိုဝိုင်းပြီးတော့ဆုပေးကြ ဆုရလက်တော်တွေသူရမာတာပိတာသမေတ္တဆုံရာဇဗုဒ္ဓတေကတိအရှင်မင်းသားနန်းတော်ကိုပြန်လိုက်မယ်ဆိုလို့ရှိရင်တဲ့မဲတော့ခမည်းတော်မင်းတရားကြီးအရောမဲတော်မိဖုရားကြီးအရောသူ့ကိုဆုရလက်တွေအများကြီးပေးမှာပါတဲ့ဒါကြောင့်မို့လိုက်ပါမို့ဩရောဒါသကုမာရာသဝေတိယာနာသဗျမနာတေပိအတ္တမနာတစ္ဆုံရာဇဗုဒ္ဓတေကိ ရှင်မင်းသားအရှင်နန်းတော်ရှင်မင်းသားနန်းတော်ပြန်မယ်ဆိုလို့ရှိရင်မောင်မမိတ်တန်နေမင်းသားတွေနော်ကုံတယ်လေလုတ်တွေအားလုံးကကျွန်တော်ကိုဝိုင်းပြီးတော့ခြေစွတင်ပြီးတော့ဆုပေးကြမှာပါတဲ့ဟတ္တရောဟာနိကထရထိကပတ္တိကာရကစေဘဆိုင်ရာနော်စင်စည်းသူရဲ့ကောင်းတွေကိုရံတော်တတ်တွေယထာစီသူရဲ့ကောင်းတွေခြေလင်း သူရဲကောင်းတွေကလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ပြီးရှင်မင်းသားတွေရောက်သွားတယ်နန်းတော်ပြန်တဲ့ဆိုရင်သူ့ဝိုင်းပြီးတော့ဆုပေးကြမှာပါတဲ့ပဟုတဉ္ဇာဇနဗရာဏိနေကမသသမဂတာတိုင်းသူပြည်သားနယ်ဘက်ကတိုင်းသူပြည်သားတွေကလည်းဆိုင်စဝါပေါ်များတဲ့နယ်ဘက်ကတိုင်းသူပြည်သားတွေကလည်းစုယုံရောက်လာပြီးတော့ရှင်မင်းသားကနန်းတော်ပြန်ရောက်မယ်ဆိုရင် အလုံးကဝိုင်းပြီးတော့ဆုတော့လက်တော့ပေးကြမှာပါဆိုပြီးတော့လိုက်ဖို့အတင်းတောင်းပန်အဲ့ဒီတော့ဖះလောင်းကသူ့ကိုပြောလိုက်တော့မာတုပိတုသဟံသတ္တောရထတနိကမတသအထောတပင်ကုမာရဏနတ္ထိမရှံတကံကရံငါကိုတဲ့ ခမီးတော်ကလည်းစွန့်လိုက်ပြီတဲ့ငါရဲ့မေတော်ကလည်းငါ့ကိုစွန့်လွတ်လိုက်ပြီတဲ့ငါနိုင်ငံငါတိုင်းပြည်ကလည်းငါ့ကိုစွန့်လွတ်ထားတာဖြစ်တယ်တဲ့ငါမှာပြန်စရာအိမ်ဆိုတာမရှိပါဘူးတဲ့မင်းပြောသလိုငါ့ကိုအမေဖေကအလုံးစွန့်ထားပြီးသားပဲတဲ့စွန့်ထားပြီးတော့ငါပြန်စရာအိမ်မရှိပါဘူးတဲ့အနုညာတော်အဟံမတရားသင်္ဆတ်တော်ပိတရမဟံ ငါအမေကမင်းကိုတောထဲမှာမြုပ်သက်ဖို့ခွင့်ပြုလိုက်ပြီးပြီပဲတဲ့ငါအဖေကလည်းငါခမည်းတော်ကလည်းငါကိုဆွန့်လွတ်ပြီးသားဖြစ်နေပြီဧကောရိညိပပစီတော်နာကမေဝိပတ္ထေငါဟာစွန့်ပစ်ခံထားတဲ့မင်းသားတစ်ပါးဖြစ်လို့တောထဲမှာပဲငါယသိယဟန်ဟုတ်တော့မယ်ကာမဂုဏ်အာယုန်တွေကိုငါမလို့ကျွန်တော်ပါဘူးလို့ဘုရားလောက်ကအဲ့လိုပြောတယ်နော် အဲ့လိုပြောလိုက်တယ်အဲ့လိုပြောပြီးတော့သူ့ကိုယ်သူသူဖြစ်ချင်တာတွေကအခုချိန်မှာဖြစ်သွားတယ်အဲ့ဒါနဲ့ဝန္တာပီတိဖြစ်ပြီးတော့နှုတ်ကနေပြီးဥရန်ကျူလိုက်တယ်ဥရန်ကျူတယ်ဆိုတာရှင်ထဲမှာမဆန့်လို့ထွက်အံလာတဲ့စကားကိုခေါ်တာဝန္တာလုံးအကြည့်ပြီးတော့ရှင်ထဲမှာမသူသိနိုင်မဲနဲ့ထွက်လာတဲ့စကားအပိအတရမနနာဖလတဝသမိတ်စတိ ဝိပက်ကမြမစရိယောသမီးဧဝံဇာနာဟိတာရတိငါ16နှစ်လုံးလုံးဒီအခွင့်ရေးရအောင်ကြိုးပမ်းအထောက်လာခဲ့တာအခုရဲ့ငါရဲ့ဆန္ဒကိုပြည့်ပြီတဲ့နော်ငါဟာဒီငါနှလုံးအလိုငါရဲ့လို့ဆန္ဒတွေအလုံးပြည့်သွားပြီတဲ့မင်းအဲ့လိုပဲမှတ်ပါတဲ့ငါဖြစ်ချင်တာဒါဖြစ်အောင်လို့ငါဆောဟနာမကြအောင်ဆောင်ခဲ့ရတာအခုငါဖြစ်ချင်တာတွေဖြစ်ပြီ အပိအတရမာနနံတမတ္တထောဝိပစ္စတိဝိဘကမြမစရိယောသမိနေခန္တောအကုတောပယောငါဟာဖေးကင်းရန်กว่าတောထဲကိုအစင်းတဲ့ငါရောက်လာပြီငါဖြစ်ချင်တဲ့ငါရောက်လာခြင်းနဲ့တောထဲကို ခုငါရောက်လာပြီဒါကြောင့်မို့လို့ငါနန်းတော်ကိုပြန်လိုက်တော့ပါဘူးလို့မင်းသားကအဲ့ဒါလို့ဥဒန်းကျူးစကားကိုပြောလိုက်တာဖြစ်ပါတယ် တရားချက်ခင်သူတော်စင်ပြိဿပေါင်းတို့နောက်ရက်မှာဆက်ပြီးတော့သူနန္ဒရဲ့ထားလိုက်နဲ့နန်းတော်ပြန်တဲ့အခန်းဘယ်တော့ခမည်းတော်တွေလိုက်လာတဲ့အခန်းတရားဟောတဲ့အခန်းတွေဆက်လက်ပြီးနာယူမှတ်သားနိုင်မှု ရှိပါသေးတယ်ဒါတေမိယဇတ်တော်မှာလာတဲ့ဒီမှတ်သားနာယူပွဲဟာဒုဗ္ဗဝနဲ့နှိစက်တဲ့အဲ အစုံမိတ်နေဖြစ်လို့ဖះလောင်းတော့ဟာမြည်သူမြည်ပုံကြင်ကြံကြုတ်ကိုအထုတ်တဲ့အထုတ်ခဲ့တယ်ဆိုတာမှတ်သားနိုင်ပြီးဝန္တာဂျေနုပီတိတူဖြင့်ကုသိုလ်တရားကိုစီးပူးအထုတ်နိုင်အောင်ကြိုးစားအထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓု